ခန်းကြီး29အငယ်1မှ8တဖန်မောရှေအားသာရဖျားကတင်ဒီဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာလူသည်တစ္ဆာဂရိပြု၍ပူဇော်လျင် ပူဇော်အပ်သောသူသည်တင်အဖိုးပြတ်သည့်အတိုင်းသာရဖျား၏ဗန္တာတော်ဖြစ်ရမည်တင်ဒီအဘယ်မြတ်အဖိုးပြတ်ရမည်နည်းဟုမူကားယောက်ျားကို အသက်20မှသည်60တိုင်အောင် အကြက်တော်လိုက်ငွေအကြက်90နှင့် အဖိုးပြတ်ရမည်မိမဖြစ်လျင်ငွေအကျပ်30နှင့်အဖိုးပြတ်ရမည်အသက်9နှစ်မှသည်10နှစ်တိုင်အောင်ယောက်ျားကို အကျပ်20မိမကို အကျပ်30နှင့်အဖိုးပြတ်ရမည်အသက်တလမှသည်9နှစ်တိုင်အောင်ယောက်ျားကိုငွေ9ချက် မိမကို3ချက်နှင့်အဖိုးပြတ်ရမည်အသက်60လွန်လျင်ယောက်ျားကို15ချက်မိမကို30နှင့်အဖိုးပြတ်ရမည် သင်အဖိုးပြတ်သည့်အတိုင်းမတတ်နိုင်လျှင်၊ယဇ်ပုရောဟိတ်ထံသို့ ချဉ်းကပ်၍ယဇ်ပုရောဟိတ်သည်သစ္စာဂတိပြုသောသူတတ်နိုင်သမျှအတိုင်းအဘိုးပြတ်ရမည်။လူသည်တိရစ္ဆာန်ကိုထာဝရဘုရားအား ပူဇော်လျှင်၊ပူဇော်သမျှသည်သန့်ရှင်းရမည်။ကောင်းသည်ဖြစ်စေ၊ညံ့သည်ဖြစ်စေ၊တကောင်အတွက်တကောင်ကိုမလဲရ။လဲလိုလျှင်နှစ်ကောင်စလုံးသန့်ရှင်းရမည် ထာဝရဘုရားအားမပူဇော်အပ်မစင်ကြဲသောတိရစ္ဆာန်ဖြစ်လျင်ယေဘရဟိအားပြ၍ကောင်းမကောင်းရှိသည့်အလျောက်ယေဘရဟိအဖိုးပြရမည်ယေဘရဟိပြသည့်အတိုင်းအဖိုးရှိရမည်ပူဇော်သောသူသည်ရွေးလိုလျင် အဖိုးရင်းနှင့်ငါးစုတစုကိုထပ်၍ပေးရမည်လူသည်မိမိအိမ်ကိုထာဝရဘုရားဖို့တန်ရှင်းစေလျင်ကောင်းမကောင်းရှိသည့်အလျောက်ယေဘရဟိအဖိုးပြရမည် ယဇ်ပုရောဟိတ်ပြတ်သည့်အတိုင်းအဘိုးရှိရမည်။ထိုအိမ်ကိုသန့်ရှင်းစေသောသူရွေးလိုလျှင်၊ပြတ်သောအဘိုးရိတ်နှင့်ငါးစုတစုကိုပေး၍အိမ်ကိုယူရမည်။လူသည်ကိုယ်ပိုင်သောလယ်ယာကိုထာဝရဘုရားအဘို့သန့်ရှင်းစေလျှင်၊မုယောမျိုးစေ့ကြဲရသည်အတိုင်းအဘိုးပြတ်ရမည်။မျိုးစေ့တဩမဲကြဲရသောလယ်ကိုငွေအကျပ်ငါးဆယ်နှင့် အဖိုးပြတ်ရမည်ယုဘိလနှစ်မှဆ၍မိမိလေကိုတန့်ရှင်းစေလျင်ပြတ်သည့်အတိုင်းအဖိုးရှိရမည်ယုဘိလနှစ်လွန်မှမိမိလေကိုတန့်ရှင်းစေလျင်နောင်ယုဘိလနှစ်မိအောင်လူသေးသောနှစ်ပေါင်းကိုယေပရောဟိတ်ရေတွက်၍ပြတ်သော အဖိုးရင်းငွေကိုလျှော့ရမည်မိမိလေကိုတန့်ရှင်းစေသောသူသည်ရွေးလိုလျင် ပြတ်သော အဖိုးရင်းနှင့်ငါးစုတစုကိုပေး၍ လယ်ကိုအပိုင်ယူရမည်။သို့မဟုတ်လယ်ကိုမရွေးလို၊အခြားသောသူအားရောင်းမိလျှင်နောက်တဖန်မရွေးရ။ယုဘိလနှစ်တွင် ထိုလယ်သည် အမှုလွတ်သော အခါကျိန်ဆိုသောလယ်ကဲ့သို့ထာဝရဘုရားအားသန့်ရှင်း၍ယဇ်ပုရောဟိတ်၏ဥစ္စာဖြစ်ရမည်။လူသည် ကိုယ်ပိုင်ရင်းမဟုတ်၊ဝယ်သောလယ်ယာကို ထာဝရဘုရားအဘို့သန့်ရှင်းစေလျှင်၊ယုဘိလနှစ်တိုင်အောင်ပြတ်သောအဘိုးကိုယဇ်ပုရောဟိတ်ရေတွက်၍ ထာဝရဘုရားအဖို့တန်ရှင်းစေသောနေ့၌အဖို့ပြတ်သောငွေကိုပေးရမည်ယူပိလနှင့်ရောက်သောအခါထိုလေကို အရင်ပိုင်၍ရောင်းသောသူ လက်တို့ပြန်စေရမည်အဖိုးပြက်လေရာရာ၌အကြက်တော်အလိုက်ပြက်ရမည်အကြက်ကဂေယ20ဖြစ်သည်အငယ်26မှ29ထာဝရဘုရားပိုင်ထိုက်သောတရိษံသားဦးကို အဘယ်သူမျှမတန့်ရှင်းစေရနွားဖြစ်စေသိုးစိတ်ဖြစ်စေသာဝရဖျားဥစ္စာဖြစ်၏မစင်ကြဲသောတရိษံဖြစ်လျင်အဖိုးဖြတ်သည့်အတိုင်းရွေး၍ငါးစုတစုကိုထပ်၍ပေးရမည်မရွေးလိုလျင်အဖိုးဖြတ်သည့်အတိုင်းရောင်းရမည်တို့ရတွင် လူဖြစ်စေတရိษံဖြစ်စေကိုယ်ပိုင်ရင်းလေဖြစ်စေသာဝရဖျားအားကျိန်ဆို၍ပူဇော်သမျှကိုမယောင်းမရွေးရ ကျိန်ဆို၍ပူဇော်သမျှတို့သည်ထာဝရဘုရားအားအလွန်သန့်ရှင်းရမည်။လူကိုပင်ကျိန်ဆို၍ပူဇော်လျှင်နောက်တဖန်မရွေးရ၊သတ်ရမည်။30စပါးဖြစ်စေ၊သစ်သီးဖြစ်စေ၊မြေကဖြစ်သမျှသောအသီးအနှံဆယ်စုတစုသည်ထာဝရဘုရား၏ဘဏ္ဍာတော်ဖြစ်၏။ထာဝရဘုရားအဘို့သန့်ရှင်းရမည် ဆယ်စုတစုကိုရွေးလိုလျှင်၊အဘိုးရင်းနှင့်ငါးစုတစုကိုထပ်၍ပေးရမည်။နွားဖြစ်စေ၊သိုးဆိတ်ဖြစ်စေ၊ကြိမ်လုံးအောက်၌သွားသမျှသောအကောင်ဆယ်စုတစုသည်ထာဝရဘုရားအဘို့သန့်ရှင်းရမည်။ကောင်းသလော၊ညံ့သလောဟုမမေးမစစ်ရ။တကောင်အတွက်တကောင်ကိုမလဲရ။လဲလိုလျှင်နှစ်ကောင်စလုံးသန့်ရှင်းရမည်။အလျှင်းမရွေးရဟုမိန့်တော်မူ၏။ဤရွေ့ကား၊ထာဝရဘုရားသည် တိနာတောင်ပေါ်မှာဣဒေလအမျိုးသားတို့အဖို့မောရှေ၌ထားတော်မူသောပညာတော်များဖြစ်သည်ရှင်မောရှေစီရင်ရေးထားသောဝတ်ပြုရာကျမ်းပြီး၏